မဟာသမယသုတ်တံတရားတော်ရသော်ဖျားရှင်ကိုရောမြတ်ကြီးတက္ကတိုင်းကပိလဝုနေပြည်တော်အနီးမဟာဝုံတော်၌အသစ္ဆက်ဆက်ဖြစ်ကြကုန်သောယဟန္တာ900ခြံရံလျက်တရင်သုံးတော်မူစဉ်ဇကြဝဠာတိုက်တသောမှတည်ရှိကြကုန်သော နတ်မြမာပေါင်းတို့သည် မဟာဝုန်တော်သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဖူးမြော်ဖို့ရန်၎င်းယဟန္တာအရှင်မြတ်ပေါင်းတို့ကိုဖူးမြော်ဖို့ရန်၎င်းစုဝေးလာရောက်ကြပါတယ်အမတမများပြားတဲ့နတ်မြမာအပေါင်းတွေဟာ အောက်မြေပြင်မှ အထက်ပထမဇံမြမဘုံတိုင်အောင်စัจ java လာတတိုက်လုံး၌နတ်မြမာအပေါင်းတို့သည် ပြည့်ညတ်လျက်တည်ရှိကြပါတယ်။အသင်ညတဗြဟ္မာများအရူပဗြဟ္မာများဇံဝင်စားနေကြတဲ့နတ်ဗြဟ္မာတို့ကလွဲပြီးတော့ကြံတဲ့ဗြဟ္မာတွေအကုန်လာရောက်ကြတယ်။အစည်းဝေးကိုလာရောက်ကြကုန်သောနတ်ဗြဟ္မာနဂဂလုံအတူရာတို့သည်သာမီပြားလောက်မျှရှိတဲ့အရက်လေးတစ်ခုကိုမှ10ဦး16ဦးထိ ဖန်ဆင်းပြီးတော့နေကြရပါတယ်အဲ့ဒီလောက်ပြိဿများပြားလှတဲ့နတ်မြမာအစီအဝေးဆိုတာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးတဆူတဆူမှတကြိမ်သာလျင်ဖြစ်ပါတယ်ဒါကြောင့်မို့မဟာသမယအလွန်ကြီးကျယ်သောအစီဝေလို့ခေါ်ပါတယ်အဲဒီလိုအင်မတန်ကြီးကျယ်တဲ့အစီဝေကြီးကိုနေုံလာပြီနေ့မှာ မြတ်စွာဘုရားနတ်မြမာအပေါင်းတို့အားမဟာသမယသုတ်တံနှင့်တကွတမ္မာပရိဘာဇနိယအစရှိတဲ့သုတ်တော်များကိုမြတ်စွာဘုရားဟောတော်မူခဲ့ပါတယ်။အဲဒီမှာဟောတဲ့နေရာမှာလည်းပဲနေမိတာဘုရားတဆူကမြတ်စွာဘုရားတဆူကမေး၍မြတ်စွာဘုရားရှင် ကိုတော်တိုင်က ဖြေကြားတော်မူတဲ့အမေးအဖြေနဲ့ တရားကို ဟောတော်မူပါတယ်အဲ့ဒီလိုဟောတော်မူခဲ့လို့ဂရေတသိမ့်မြသောနတ်မြမာတို့သည်ယဟန္တာဖြစ်ကြပါတယ်သောတာပန်သဂရာကံအနာဂံဖြစ်ကြကုန်သောနတ်မြမာတို့က မရေမတွက်နိုင်အောင်များပြားကြပါတယ်ဒါကြောင့်ဒီတုတ်တော်ကိုနတ်မြမာများအလွန်နှစ်သက်ကြပါတယ် မိမိတို့ကြွတန်းဝင်ခဲ့တဲ့ဒီတုတ်တော်တွေကိုပြန်ပြီးတော့နာယူကြရကြည်ညိုကြရ၏အင်မတန်မှဝမ်းမြောက်ပါတယ်ရွတ်ဖတ်ကြကုန်သောနာယူကြကုန်သောပုဂ္ဂိုလ်တို့ကိုလည်းအလွန်မှချစ်မြတ်နိုးကြပါတယ်အလွန်မှစောင့်ရှောက်ကြပါတယ်အဲ့ဒီလိုအမျက်မပြတ်ရွတ်ဖတ်နာယူနေတဲ့အခါမှာတကောကြီးတဲ့နတ်မြမာတွေရောက်လာတဲ့အခါမကောင်းဆိုးဝါးတွေဆိုတာလဲအကုန်လုံးဘေးကိုရှောင်ရှားသွားကြပါတယ်ဒါကြောင့်မို့ ဖျားရှင်တဆူမတကြိမ်သာလျင်ဟောကြားတော်မူသော မဟာသမယတုတ်တံနတ်မြမာတွေစัจ java လာတိုက်တသောကနတ်မြမာတွေမရေမတွက်နိုင်အောင်လာရောက်ပြီးနာယူကြည်ညိုကြသောမဟာသမယတုတ်တံဒေသနာတော်ကိုအာလုံးသောတင်သူတော်ကောင်းတို့လာရောက်နာယူကြည်ညိုတော်မူကြပါကုန်လော အရှိကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနဲ့စัจ java လာအသင်္ချေနန္ဒ၌ရှိကြအကုန်သောဒိဋ္ဌိရှင်မိဋ္ဌိရှင်ဝိဇာနာမင်းမြမာမင်းနှင့်တရားမင်းအပေါင်းအရိယာဒေဝီအပေါင်းသူတော်ကောင်းတို့အား၎င်းတတရထနာမင်းဝိဒုလကနာမင်းဝိဒုပက္ခနာမင်းကိုဝေရနာမင်းနှင့်သာတော်သမီးတော်အကျွေရမောင်မမိတ်တံပေါင်းတို့အား၎င်း သူရတတိဇန်နီစရှိသောဒေဝီဒေဝအပေါင်းတို့အား၎င်းဘောဂဝရီနဂါမင်းကြီးနဲ့ဘောဂဝရီနဂါမေတော်ကြီးနဲ့တို့အလုသောနဂါအပေါင်းတို့အား၎င်းအာဂတသောဘုံမသောယုတ်ကသောအပေါင်းတို့အား၎င်းကိုယ်ဆောင်နာအိမ်ဆောင်နာအကြောင်းဆောင်နာမြို့ဆောင်နာနယ်ဆောင်နာ သာသနာတော်ဇောက်နာကပါဇောက်နာလောကပါလနာနတ်မြတ်နာကောင်းနတ်မြမာပေါင်းတို့အား၎င်းဥဒ္ဒါဆောင်ခြင်းတိုင်းနာခြင်းတိုက်ချုပ်ဘုတော်များနှင့်တကွအာလုံးသောမိတိုင်းဖတိုင်းဘိုးတိုင်းဘွားတိုင်းဆရာပိုင်ယာပုဂ္ဂိုလ်ပေါင်းတို့အား၎င်းဘဝတန္တရာဆက်ဆက်ကဒီနေ့ဒီရက်ဒီချိန်ဒီအောင်ဆွေမျိုးတော်ဆက်ခဲ့ပူကြကုန်သောအာလုံးသောအသင်ဆွေတော်မျိုးတော်အပေါင်းသူတော်ကောင်းတို့ ဤနေရာဤဌာနသို့အပိပင်ကာကွယ်တဆီမရှိညာပဲမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောမဟာသမယသုတ်တံဒေသနာတော်တို့ကိုကိုယ်တိုင်ကိုကြလာရောက်၍နာယူကြည်ညိုတော်မူကြပါကုန်လားနှကြိမ်မြောက်လဲဖိမှန်တက ပြုပါ၏အသင်ဆွေတော်မျိုးတော်ပေါင်းသူတော်ကောင်းတို့ မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့သောမဟာသမယသုတ်ဒေသနာတော်တို့ကိုကိုယ်တိုင်ကိုကြားကြွားရောက်၍လာရောက်နာယူကြည်ညိုတော်မူကြပါကုန်လော။သုံးချိန်မြောက်လဲဖိမှန်တကပြုပါ၏။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့သောမဟာသမယသုတ်တံဒေသနာတော်တို့ကို ကိုယ်တိုင်ကိုကြကြွားရောက်၍လာရောက်နာယူကြည်ညိုတော်မူကြပါကုန်လားနမန္တာသကဝါလေတုအတ္တရာကိသံတုဒေဝတာတတ္တမံမုနိရာဇတ္တသူနံတုတက္ကမောက္ခတံဓမ္မတဝနာကာလောအယံဗဒ္ဒန္တာ ဓမ္မတဝနာကာလောအယံဗဒန္တာဓမ္မတဝနာကာလောအယံဗဒန္တာနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဧဝံမေတုတံဧကံသမယံဘဂဝါတကေတုဝိဟရတိကပိလာဝုဒ္ဓသမိမဟာဝနေ မဟတာဘိက္ခုတံဂေနတတ္တိံပိစမတ္တေဟိဘိက္ခုတတေဟိသဗ္ဗေဟေဝအရဟံတေဟိတတ္တာဟိသလောကဓာတုဟိဒေဝတာယေဘုယေနတန္တိပရိဒါဟွန်တိဘဂဝန္တံဒတနာယဘိက္ခုတံငင်စာအထာခောသတုံနံသုဒ္ဓဝါတိကာနံဒေဝတာနံဧတာရဟောတိ အယံခောဘဂဝါတကေတုဝိဟရတိကပိလာဝုဒ္ဓသမိန်မဟာဝနေမဟတာဘိက္ခုတံကေနတတ္တိပိဇာမတေဟိဘိက္ခုတတေဟိသဗ္ဗေဟေဝရဟံတေဟိတတဟိသလောကဓာတုဟိဒေဝတာယေဘုယေနာတန္တိပရိဒါဟွန်တိဘဂဝန္တံဒတနာယဘိက္ခုတံငင်္စာ ယန္နုနမယံပိယေနဘဂဝါတေနုပသင်္ဃာမေယဥပသင်္ဃာမိတ္တဝါဘဂဝတောတန္တိကေပိစေကံဂါထံဘာတေယမာတိအထာခောဓာတေဝတာတေယထာပိနာမဘလဝါပုရိသောသမိန်စီတံဝါဘာဟံပတာရေယပတာရိတံဝါဘာဟံသမိန်စီယံ ဧဝမေဝသုဒ္ဓဝါဒေတုဒေဝေတုအန္တရာဟိတာဘဂဝတောပုရာတောပါတုရဟေတောအထာခောတာတေဝတာဘဂဝန္တံဘိဝါတိတဝါဧကမန္တံအထံသူဧကမန္တံထိတာကောဧကတေဝတာဘဂဝတောတန္တိကေဣမံဂါထံအပါတိ မဟာသမယောဘဝနာသမိန်ဒေဝကာယသမဂတာအာဂတမဣမံဓမ္မသမယံတကိတာယေအပရာဇိတသံဃံတိအထာခောအပရာဒေဝတာဘဂဝတောတန္တိကေဣမံဂါထံအဘာတိဒတရာဘယောသမထံသူ စိတ်တာမတနောဥဒုကံအကံသူ သာရတိဝါနိတဏိဂဟိတဝါအိန္ဒရိယာနိရခန္တိပန္တိတာတိအထာခော အပရာဒေဝတာဘဂဝေတောတန္တိကေဣမံဂါတံအပါတိစေတဝါခီလံစေတဝါပလိကံအိန္ဒခီလံအဝေဟသမနေဇာဒေဇရန္တိသုဒ္ဓဝိမလာသက္ခုမတာတုဒန္တာတုတုနာဂာတိ အထာခောအပရာဒေဝတာဘဂဝတောတန္တိကေဣမံဂါထံအဘာတိယေကေစီဗုဒ္ဓံတရဏံဂတာသေနာတိဂမိတန္တိအဘာယဘူမိန်ဘာယမာနုတံဒေဟံဒေဝကာယံပရိပုရိတန္တိတိအထာခောဘဂဝါဘိက္ခုအမန္တေတိ ယေဘူယေနာဘိခဝေတတတုလောကဓာတုတုဒေဝတာတန္တိပတိတာဟွန်တိတထာဂတံဒသနာယာဘိက္ခုတံငေသာယေပိတေဘိခဝေအဟေတုံအတိတမတ္ထာနံအရဟံတောသမ္မာသမ္ဗုဒ္ဓါဒေတံပိဘဂဝန္တာနံဧတံပရမယေဝဒေဝတာ တန်တိပတိတာဟေတုံတယထာပိမရှံဧတရဟိယေပိတေဘိခဝေဘဝိတန္တိအနာဂတမတ္ထာနံအရဟံတောသမ္မာသမ္ဗုဒ္ဓံတေတံပိဘဂဝန္တာနံဧတံပရမယေဝဒေဝတာတန္တိပတိတာဘဝိတန္တိတယထာပိမရှံဧတရဟိ အာစိတ်ခိတာမိဘိခဝေဒေဝကာယာနံနာမာမိဂိတယိတာမိဘိခဝေဒေဝကာယာနံနာမာမိဒေတတာမိဘိခဝေဒေဝကာယာနံနာမာမိတံတုနာထတာရုကမနတိကရောထာဘာတိတ်တာမိတိဧဝံဗန္တေတိခောတေဘိက္ခုဘဂဝတောပစ္ဆာသောတုံ သကဝါဧတာရောစာဒီလောကမနုကတ္တာမိယထာဘုံမာတရတိတာယတိတာကိရိပပတံပဟိတတာသမာဟိတာဘုထုသေဟာဝတန်လီနာလောမဟန္တာပိတံဘုနောဩဓာတမနတာသုဒ္ဓဝိပတနာမနာဝိလာ ဘိယောပင်စေတတိညတဝဝနေကပိလာဝတ္တဝေတရောအာမန္တယိတထာတဝကေသတနေရတိဒေဝကာယဘိကန္တာဒေဝိဇာနာထဘိခဝောဒေဇာတဗ္ဗမကရုံ သုတ်တဝဗုဒ္ဓသာသာသနံဒေသံပါရောရောညာနံအမနုဿာနာတတနံ အဘေကေတတမဒုခံသာတံသာတတရိတတံဧကေသဟတာနံအမနုဒါနမတ္တတုံအဘေကေနန္ဒာမဒုခံတိသာတဗ္ဗာဖုဒဟုံဒေသသဗ္ဗပညာယဝဝတိတဝါနာသကုမာတရောအာမန္တယိတထာတဝကေတတနေရတေ ဒေဝကာယဘိကန္တာဒေဝိဇာနာထဘိကဝောယေဝဟံဂိတေသာမိဂိရာယိနုပဘသောသတ္တသဟတတေယခာဘုံမာကပိလဝတ္တဝါဣတိမန္တောသုတိမန္တောဝောနဝောနောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံ သာဒဟတာဟေမဝတာယခနာနာတဝဏိနောဣတိမန္တောသုတိမန္တောဝနဝနောယတတိနောမောဒာမာနာဘိကမုံဘိက္ခုနံသမိဒေဝနံသာတာဂိရာတိသဟတာယခနာနာတဝဏိနောဣတိမန္တောသုတိမန္တောဝနဝန္တောယတတိနော မောရမာနာဘိကမုံဘိက္ခုဏံသမိဒိဝနံဣဇေတေသောလသသသယခာနာနတဝဏိနောဣတိမန္တောသုတိမန္တောဝောနဝောနောယတတိနော မောရမာနာဘိကမုံဘိက္ခုဏံသမိဒေဝနံဝိသမိတာပင်စတတာယခာနာနတဝဏိနော ဣတိမန္တောသုတိမန္တောဝေါနာဝန္တောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံဂုံမီရောရာဇဂဟိကောဝေပုံလတ္တနိဝေဒနံဘိယောနံတတတတံယက္ခဏံပိရူပါတတိဂုံမီရောရာဇဂေကောသောဘာကသမိဒေဝနံ ဗုရိမင်းစာတိတံရာသာတတရာထောပဒါတတိကန္တဘာနန္တိပတိမာရာသာယတတိသောဗုဒ္ဓဘိတတဘဟဝအိန္ဒနာမမဟဗလာဣတိမန္တောသုတိမန္တောဝနာဝနောယတတိနောမောရမာနာဘေကမုံဘိက္ခုနံသမိဒေဝနံ လကိနေသာတိတံရာဇာဝိရုလောတံပတာတတိဂုံမနာနံတိပတိမာရာဇာယတတိတောဗုဒ္ဓပိတတ္တဘဝဝအိန္ဒနာမမဟဖလာဣတိမန္တောဇုတိမန္တောဝနာဝန္တောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံ ပစ္စည်းမင်းစတိတန္ဒာသာဝိရုပခောပတတတိနာဂာနိသအဓိပတိမဟာရာဇာယတတိတောဗုဒ္ဓဘိတတဘဝအိနာနာမမဟာဖလံဣရိမန္တောဇုတိမန္တောဝနဝနောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံဩတရိသတိတံရာဇာကဝေရောတံပတတတိ ယက္ခာနိသတိပတိမာရာသာယတတိတံဗုဒ္ဓပိတတဘဟဝအိဏနာမမဟဗလာဣတိမန္တောဇုတိမန္တောဝောနဝန္တောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံပုရိမာတိတံတတရာထောဓက္ခိနေနဝိရုလကော ပစ္စည်းမေနာဝိရူပကောကုဝေရောဥဒ္ဒရန္တိတံသတ္တရောတေမဟာရာဇာတမန္တသရုရောတိတံတတလာမာနာအထံသူဝနေကပိလဝတ္တဝေဒေသမာယာဝိနောဒါသာအာကုံဝေဇဏိကတထာမာယာကုတင်တုဝိတင်တုဝိတေဇာဝိတတောတဟာ စန္ဒနောကာမတိထောဇာဂိဏိကန္ဓုနိကန္ဓုဇာဗနာရောဩပမင်းညောဇာဒေဝသူတောဇာမတလီစိတ်တသေနောဇာကန္တာဘောနလောဒါဇာဇနိတဘောအာဂုံပင်စတိခောဇေဝတိမရုသူရိယဝစ္စတာဧတေစဉ္ညေဇာဒါဇာနောကန္ဓဘာသာရာတုပိ မောရမာနာဘိကမုံဘိက္ခုနံသမိဒေဝနံအထာကုံနာဂတာနာဂဝေသာလာသတစ္ဆကကံပလတ္တတရာအာကုံပယာဂသညာတိပိယမုနာတတရထာသအာဂုနာဂယတတိနောဧရာဝနောမာနာဂောသောဘာဂသမိဒေဝနံ ယေနာဂရာဇေသဟတဟရံတိဒိဋ္ဌာတိသာပက္ခုဝိသုဒ္ဓဇက္ခုဝေဟာယတာဒေဝနာမေဇာပတ္တာစိတ်တရာသူပါဏာဣတိဒေသနာမံအဗျံတရာနာဂရာဇေနာမာတိသူပါဏတော်ခေမမဂာတိဗုဒ္ဓောတနာဟိဝါစာဟိဥပဝရှန္တာနာဂာတုပါဏာတရဏမကံတုဗုဒ္ဓံ ဇေတာဝတိတာဟထေနသမုဒ္ဒံသူရာတိတာဘာတရောဝတာဝတေတေဣတိမန္တောယတတိနောကာလကင်္စာမာဘိတမအတုရာဒါနဝေကတံဝေပါစိတ်တိသူစိတ်တိဇာပါရာရောနမုစီတဟံတတင်္စာပလီဗုဒ္ဓနာံတဗဝေရောစနမကာ သန္နစိတ်တဝါပလီသေနံယာဥပဒမုပါကမုံသမယောဒာနိပဒံတေဘိက္ခုနံသမိဒေဝနံအာဘောဇဒေဝပထဝီတေသောဝါယောတရာကမုံဝဒုနာဝါဒနာဒေဝသောမောဇယတတသဟံမေတ္တာကရုဏာကာယိကာအာဂုံဒေဝယတတိနော တတေရေတတရာကာယသဗ္ဗေနာနတ္တဝဏိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနော မောရမာနာဘိကမုံဘိကုဏံသမိတေဝနံဝန္ဓုဒေဝာသာလိသအတမသဒုဝေယမသန္တတုပါဏိတာဒေဝသန္တာမာကုံပုဒ္ဓခိတဝံ သူရိယသူပါဏိတာရေဝသူရိယမာကုံပုဒ္ဒခေတဝါနခဒါနိပုဒ္ဒခေတဝါအာကုံမန္တဝလာဟကံဝတုနံဝတောတထောတကောပါကပုဒိန္တရောတတေရေတတရာကာယသဗ္ဗေနာနတဝဏိနောဣတိမန္တောဇုတိမန္တောဝဏဝန္တောယတတိနော မောရမာနာဘိကမုံဘိက္ခုနံသမိဒေဝနံအထာကုံသာဘူဒေဝဇလမကိတိခာရိဝါအရိတကာသာရောဇာဇဥပါပုပ္ပနိပါတိနောဝရုဏာသဓမ္မာသဣဇုဒါသနေတကာသူလေယာရုဇိယာအာဂုံအာဂုံဝတဝနေတိနော တတေရေတတရာကာယသဗ္ဗေနာနတ္တဝဏိနောဣတိမန္တောသုတိမန္တောဝနာဝန္တောယတတိနော မောဓမာနာဘိကမုံဘိက္ခုနံသမိဒေဝနံသမာနာမဟာသမာနာမာနုတမာနုတုတ်ဓမာခိတ္တာပရောတိကာအာဂုံအာဂုံမနောပရောတိကာ အထာကုံမရယောရဟယောဒေဝယေစာလောဣတာဝါတိနောဘာရဂာမဟာဘာရဂာအာကုံဒေဝယတတိနောတတေရေတတရာဂာယသဗ္ဗေနာနာတဝုန်ိနောဣတိမန္တောဇုတိမန္တောဝနာဝန္တောယတတိနောမောရမာနာဘိကမုံဘိက္ခုနံသမိဒေဝနံ ဒုက္ခကရမာရုဏာအာဂုံဝေကနတာတဟာဩဒတာကရှာပါမောက္ခအာဂုံဒေဝဝိသကနာလထာမတ္တာရကသာမိတ်တကာစယတတိနောထနယံအာဂပိစုံနောယောတိတာပိဝတတိတတေရေတတရာကယတဗေနာနတဝဏိနောဣတိမန္တောသုတိမန္တောဝနာဝန္တောယတတိနော ဘောရမာနာဘိက္ခမုံဘိက္ခုနံသမိဒေဝနံခေမိယာတုတိတာယာမကတကသယတတိနောလမိတကလာမတေထာဇောတိနာမသအာတဝံနေမာနရတိနောအာဂုံထာဂုံပရနေမိတာတတေရေတသရာကာယသဗေနာနာတဝဏိနော ဣတိမန္တောဇုတိမန္တောဝန္နဝန္တောယတတိနော မောဒာမာနာဘိကမုံဘိက္ခုနံသမိဒေဝနံတထေတေဒေဝနိကာယသဗ္ဗေနာနတဝဏိနောနာမနွာယေဇာအာကေဆုံးယေစင်ကျေတရိတာတဟံဘောဓာဇာတိမခိလံဩရကဒိဏမနာတဝံ တခေမောဃတရဏကံသန္ဒဝါတိဓာတိကံသူမြမပရမတောသဗုဒ္ဓဣတိမတောသဟာတနင်္ကုမာရောဒိဋ္ဌောသသောပါက သမိဒေဝနံသဟတံမြမလောကနာမဟာမြမဘိဒိဋ္ဌတိဥပပန္နောဇုတိမန္တောဘိတမကာယောယတတိသောတတေတာဣတရာအာကုံပစ္စေကဝတဝတိနော တေသင်္စာမိစုသောအာဂဟရိတောပရိဝါရိတောဒေသာတဘေဘိကံဒေသဣန္ဒေဒေဝေသဗျမကေမာရတေနာဘိကာမိပတ္တကနတမန္တိယံဧထကနထဗန္ဒထရာဂေနဗန္ဒမတုဝောသမန္တာပရိဝါဒေထမောမုံစဒကောစီနံ ဣတိတထမဟာသေနောကနောသေနံအဘိတယိပါဏိနာတလမာယဇာတရံကတဝါနာဘေရဝံယထာပဝတကော မေဃောထဏိယံတောသဝိစုကောတထာသောပိစုဒာဝုဒ္ဓိအသင်္ကုထောအတယံဝတိတင်္သာတဗံပိညာယဝဝတိတဝါနာသက္ကုမာ တရောအာမန္တယိတထာတဝကေသတနေရတေမာရတေနာဘိကန္တာဒေဝိဇာနာထဘိကဝောဒေဇာအာတဘမကရုံ သုတ်တဝဗုဒ္ဓတသာသနံဝိတရာဂေဟိဘဂမုံ နေတံလောမာပိအိဉ္စယုံတဗေဝိဇိတာသင်္ဃာမာဗယတိတာယတတိနော မောဒံတိသာဘုတေဟိတဝကတေဇနေတုဓာတိမဟာသမယသုတ်တံနေဋ္ဌိတံသမ္မာပဋိဘာဇနိယသုတ်တံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာသမယသုတ်တံဒေသနာတော်ကို ဟောကြားပြီးတဲ့အခါမှာ ယာကစရိုက်အာကြီးကြဂုံသောနတ်မြမာအပေါင်းတို့အားဤတမပြိဘာဇနိယသုတ်တံဒေသနာတော်ကိုဆက်လက်ပြီးတော့ဟောကြားတော်မူပါတယ်။နေမိတဘုရားသခင်ကမေတော်မူ၍မြတ်စွာဘုရားရှင်ကိုတော်တိုင်အဖြေကိုဟောကြားတော်မူတဲ့သုတ်တံဖြစ်ပါတယ်။ဤသုတ်တံဒေသနာတော်ကြီးကိုဟောကြားပြီးသည့်အဆုံးမှာ ယာကစရိုက်အာကြီးကြကုန်သောနတ်မြမာအပေါင်းတို့သည်ကြွတန်းဝင်ကြပါတယ်ထို့ကြောင့်ဤသို့တော်ကိုရွတ်ဆုံနေကြသူများအမဲအဖြေ၌ကျွမ်းကျင်တဲ့စာမေးပွဲအစရှိသောအမြန်ဆုံးအောင်မြင်နိုင်မှုများအကျိုးပေးတယ်လို့ပြောစမှတ်ပြုကြပါတယ်ဒါကြောင့်မို့တမပရိဗာဇနိယသုတ်တံကိုနာယူကြည်ညိုတော်မူကြပါကုန်လော ဗုဆာမီမုန်နိုင်ပဟုဒပင်ညံဒိဏံပါရင်ကတံပရိနိဗ္ဗုဒံထိတာထံနေခမကဇာပနုဇကာမေကထံဘိက္ခုတမ္မာသော လောကေပရိပတိယယတမင်္ဂလာသမုဟတာဣတိဘဂဝါဩဘာဒာသူပိနာသလက္ခဏာသသောမင်္ဂလာဒောတဝိပဟိနောတမ္မာသောလောကေပရိပတိယ ရာဂံဝိနယေထမာနုတေတုဒိဗေတုကာမေတုစာပိဘိက္ခုအတိတ်ကမဘဝံသမေဇဓမ္မံသမ္မာသောလောကေပရိပတိယဝိဘိတိကတဝါနပေတုနာနိကောရံကရရိယံဇဟေယဘိက္ခုအနုဒောဒဝိဒောဒဝိဘဟိနောသမ္မာသောလောကေပရိပတိယ ဟိတဝါနာပိယင်္စအပိယင်္စအနုပါဒာယအနိတိတောကုဟိံစီသံယောဇနိယေဟိဝိပမௌတောသမ္မာသောလောကေပရိပတိယနာသော ဥပရိတုတာရမေတိအာရာနေတုဝိနေယသန္တရာဂံသောအနိတိတောနိညာနေယောသမ္မာသောလောကေပရိပတိယ ဝဇာသမနတာသကမ္မုနာသအာဝိဒုဒ္ဓသမ္မာဝိဒိဋ္ဌောဓမ္မံနိဗ္ဗာနာပဒါဘိပတ္တယာနောသမ္မာသောလောကေပရိပတေယယောဝန္တတိမာနိနုံနာမေယအာဂုထောပိနတန္တိယေထဘိက္ခုလာတာပရာဘောဇနံနမေသေသမ္မာသောလောကေပရိပတေယ လောဘင်္ဇာဘဝင်္ဇာဝိပဟာယဝိရာတောစေတနာဗန္ဒနာသဘိက္ခုသောဒိဏကထံကထောဝိသံလောသမ္မာသော လောကေပြိပတိယသာရုပံအတနောဝိဒိတဝါနောဇာဘိက္ခုဟိန္တယဂိစီလောကေယထာတတိတံတတိယံဝိဒိတဝါဓမ္မံသမ္မာသောလောကေပြိပတိယ ယတ္တာနုတယနာတန္တိကေစီမူလာစအကုသလာတမုဟတာတေသောနိရာသောအနာတိတာနောတမ္မာသောလောကေပရိပတိယအာတဝခိနောပဟိနမာနောတပံရာဂပဋ္ဌံဥပါတိဝတောဒန္တောပရိနိဗ္ဗုတောထိတာသောတမ္မာသောလောကေပရိပတိယ သာတော်သူတဝါနိယမဓာတိဝကကတိသူနဝကသာရီဒီတော်လောဘံဒေါသံဝိနေယပฏิကံတမသောလောကေပြိပတိယတန်သုဒ္ဓစီနောဝိဝုတစ္စရောဓမ္မေတုဝတိပါရကူအနေဇောသင်္ခါရဏိရောဓညာနာကုသလောတမသောလောကေပြိပတိယံ အတိတေသူအနာဂတေသူဇာပိကပ္ပတိတောအတိဇာသောတိပညာသဗ္ဗယတနေဟိဝိပါမုတ်တော်သမ္မာသောလောကေပရိပတိယဣညာယဗရံသမိဇဓမ္မံဝိဝတံဒိဋ္ဌဝါနပါဏမတဝါနံသဗ္ဗပရိဏံပရိခယာနောသမ္မာသောလောကေပရိပတိယ အဒါဟိဘဂဝါတထေဝဧတံယောသောဧဝံဝိဟာရိတံတော်ဘိက္ခုသဗ္ဗသံယောဇနာယောဂဝိတိဝတောသမ္မာသောလောကေပြိပဒယာတိသမ္မာပြိပါဒနိယသုတ်တံနေဋ္ဌိတံပုဒ္ဓဗေဒသုတ်တံဤသုတ်တော်ကိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီး ပညာစရိုက်အားကြီးကြကုန်သောနတ်မြတ်မအပေါင်းတို့ကိုရည်ရွယ်၍ဟောကြားတော်မူခဲ့ပါတယ်။ဤသို့တော်ကိုဟောကြားတော်မူပြီးတဲ့အဆုံးမှာပညာစရိုက်အားကြီးကြကုန်သောနတ်မြတ်မတို့သည် ကြွတန်းဝင်ကြပါတယ်။ဒါကြောင့်မို့ဒီသို့တော်ကိုအမြဲရွတ်ဖတ်နေကြတဲ့ပုဂ္ဂိုလ်များယခုပိစုတ်ဗံဘဝနာပင်အယုတ်အလတ်အမြတ်လူဒန်းစာမရွေးဆက်ဆံပေါင်းသင်းနိုင်၍စီးပွားရေး အစဉ်ပြေပြီးလူပုံအလဲမှာပညာအားဖြင့်တင့်တယ်နိုင်တဲ့ပုဂ္ဂိုလ်များဖြစ်နိုင်ကြပါတယ်။ဒါကြောင့်မို့ပုဒ္ဓဘေဒသုတ်တံကိုနာယူကြည်ညိုတော်မူကြပါကုန်လော။ကထံတတိကထံသီလောဥပါတံတောတိဟုတ်ဇတိဓမ္မေဂေါတမပပြုဟိပုစီတောဥဒ္ဓမနရံဝိဒါတနောပုဒ္ဓဘေဒဣတိဘဂဝါ ပုပ္ပါမန္တမနိတိတော်ဝေမေစေနုပါသင်္ခေယတတနာတိပုရခတံအဂောဒနောအတန္တာတိအဝိကိတ္တိအဂုတ်ကုသောမန္တဘာနိယနုဒ္ဓတော်သဝေဝါစာယတော်မူနီနေရာတတ္တိအနာဂတေတိတံနာနုသောဇတိဝိဝေကာဒတိဖတေသူဒိဋ္ဌိသူဇာနနိယတိ ပတိလီနောအကုဟကောအပိဟာလူအမစ္ဆရီအဘဂါဘောအစေကောသောဘေတုနေယောစာနောယူတောတာတိယေတုအနတာဝီအတိမာနေစာနောယူတောတနောဇာပတိဘာနဝနတရောနဝိရိဇတိလာဘဂမြာနတိခတိအလာဝေစာနဂုတ်ဗတိ အဝိရုဒ္ဓောဇတနာယာရတေသူနာနုဂိစ္စတိဥပေခကောတရာတတော နာလောကေမညတေတမံနာဝိသေတိနာနိစေယောတတနောတန္တိဥတ္တရာယတနေတယာနာနတ္တိညတဝါဓမ္မံအနိတိတောဘဝယာဝိဘဝယာဝတနာယတနဝိဇတိ တံပြိုမင်းဥပါတံတော်တိကာမေသူအနာပခိနံကန္တာတတနာဝိဇံတိအတရိသောဝိတတိကံနာတတာပုဒ္ဓပတဝောခိတံဝုထုံစဝိဇတိအတ္တဝါပိနိဒာထဝါနတတမိန်ဥပါလပတိယေနာနာဝဇုံပုထုဇနာအထောသမနာဗျမနာ တံတတအာပုရခတံတတမဝါရေတုနေဇတိဝိဒကေရော အမေဇရီနာဥတေတုဝရတေမုနိနတမေတုနာဩမေတုကပ္ပန္နေတိအဂပိယောယတလောကေတကံနတိအတတာသနာသောဇတိဓမ္မေတုသာနာကိဇတိသဝေတံတောတိဥဇတိတိ ပုဒ္ဓါဘေဒသုတ်တံနိဋ္ဌိတံကလဟဝိဝါဒသုတ်တံဤသုတ်တံဒေသနာတော်ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးမဟာဝုံတော်မှာဒေါသစရိုက်အာကြည်ကြကုန်သောနတ်မြမအပေါင်းတို့အားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့ပါတယ်ဤသုတ်တံကို ဟောကြားတော်မူပြီးသော အခါမှာဒေါသစရိုက်အာကြီးကြကိုသောနတ်မြတ်မအပေါင်းတို့သည်ကြွတန်းဝင်ကြပါတယ်ဤဤတုတ်တံကိုအတိတ်ထမ်းဖြင့်ယုံကြည်စွာမြဲတမ်းရွတ်ဖတ်နေကြသူများနာယူနေကြသူများအန္တရာယ်အမျိုးမျိုးမှကင်းဝေးစေနိုင်ပါတယ်မိမိကိုတတ်ရန်လာတဲ့ရန်သူဖြစ်စေကမူလက်နက်ကိုခြသွားရတယ်လို့ရှေးက ဆရာတော်ဘုရားကြီးများမိငယ်ပူပါတယ်ဒါကြောင့်ကလဝကလဟဝိဝါဒသုတ်တန်ဒေသနာတော်ကိုနာယူကြည်ညိုတော်မူကြပါကုန်လောကုတောဘဟုတာ ကလဟဝိဝါဒပရိဒေဝသောဂတာမစ္ဆရာစမာနာတိမာနာသဟဘေတုနာစကုတောဘဟုတာဒေတတေင္ကပြုဟိ ပိယဗဟုတာကလဝိဝါဒာပရိဒေဝါသောဂါသမိစရာစမာနာတိမာနာသဘေတုနာစမစ္စေရယုတ်တာကလဟဝိဝါဒာဝိဝါဒဇာတေတုစပေတုနာနိပိယတုလောကသမိန်ကိုတော်ဏိဒာနောယေဇာပိလောဘဝိဇရန္တိလောကေအာတာသနိဋ္ဌာသကုတော်ဏိဒာနာ ယေတံပရာယာယနရတဟွန်တိဇာနာနိဒါနာနိသန္တာနိဒါနာနိပိယာနိလောကေယေစာပိလောဘဝိစရန္တိလောကေအာတာသနိဋ္ဌာသဤတောနိဒါနာယေတံပရာယာယနရတဟွန်တိဇာနောနုလောကတမိန်ကုတောနိဒါနော ဝိနေဇာစာပိကုတောဘဟုတာ ကောတော်မောတဝိဇင်စကထံကထာစယေဝါပိဓမ္မာတမနေနဝုဒ္ဓသာတံအတာတံတိယမဟုလောကေဓမ္မပါနိတယဘောဟတိသံတော်ရူပေတုဒိဋ္ဌဝဝိဘဝဘဝင်စဝိနေဇယံကုပ္ပတိဇန္တုလောကေ ကောရမောတာဝိဇင်္ဇာကထံကထာသဧတေပိဓမ္မာ တွာယမေဝတန်တေကထံကတိညာနာပါဌာယသိခေညတဝါပဝုဒ္ဓသမနေနဓမ္မာသာတံအတတင်ဇာကုတောနိဒာနာကိတမိန်အာတံတေနာဘဝန္တိဟေတေဝိဘဝံဘဝင်ဇာပိယမထမတံဧတံမေပပြုယတောနိဒာနံ ဖတ္တာနိဒာနံသာတံအတတံဖတေအတံဒေနဘဝနိဟေတေဝိဘဝံဘဝေဇာပိယမတာမတံဧတံတေပပြုဤသောနိဒာနံဘာတော်နုလောကသမိန်ကုတော်နိဒာနောပရိက္ခာစာပိကုတော်ဘဟုတံကိတမိန်အာတံတေနာမမထမတ္တိကိတမိန်ဝိဘုဒေနဖௌတံတိဖတ္တံ နာမင်္စရူပင်္စပဋိစ္စဖတ်တော်အိဇာနိဒါနာနိပဋိက္ခာနိအိဇာယသန္တာနာမမတမတ္တိရူပေဝိဘူတေနဗုဒ္ဓံတိဖတ်တံကထံတမေတတဝေဘောတိရူပံဒုက္ခံဒုက္ခင်ဇာပိကထံဝေဘောတိဧတံမေပပျိုဟိယထာဝေဘောတိတံဇာနိယာမာတိမေမနောအဟု နာတင်ညာတင်ညီနာဝေတင်ညာတင်ညီနောဘိအတင်ညီနာဝေဗုဒ္ဓတင်ညီဧဝံသမေတတဝိဘောတိရူပံတင်ညာနိဒါနာနိပပိစသင်္ခာယန္တံအပုဇိမာအဂိတယိနောအညံတံပု္ပ္ပာမတရင်ကပြူဟိဧတဝတကနုဝဒာနိဟေကေယခတသုတ်တေဣဒပန္နိတာတေ ဥဒာဟုအညာမိဝဒာနိဧထောံဧတာဝတကံမိဝဒာနိဟေကေယခတသုတ်တေဣဒာပဏိတာတေဒေသံပနေကေသမယံဝဒာတိအနုပါတိတေတေကုသလာဝဒာနာဧတေဇာညတဝါဥပါနေတိဓာတိညတဝါမုနိနေတယေသောဝိမန္တိညတဝါဝိမௌတ္တနဝိဝါဒမေတိ ဘဝဘဝယနသမေတိဝီတော်တိကလဟာဝိဝါဒသုတ်တံနေတိတံသုလဗျူဟသုတ်တံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာဝန်တော်၌ဝိတက်အာကြီးကြကုန်သောဝိတက်စရိုင်အာကြီးကြကုန်သောနတ်မြမာအပေါင်းတို့အားဤသုတ်တံဒေသနာတော်ကို ဟောကြားတော်မူခဲ့ပါတယ် ဤသုဒ္ဓံဒေသနာတော်ကိုဟောကြားပြီးသည့်အဆုံး၌ဝိတ္တစရိုင်အားကြီးကြကုန်သောနတ်မြမာအပေါင်းတို့သည်ကြွတန်းဝင်ကြပါတယ်။ဒါကြောင့်မို့ဒီသုဒ္ဓံကိုယုံကြည်စွာ အမျက်မပြရွတ်ဖတ်ကြမယ်နာယူကြမယ်ဆိုရင်စိတ်ပြန့်လွင့်မှုမရှိဘဲစိတ်ဒီကြည်တယ်။ကောင်းမြတ်တဲ့အကျိုးတွေကိုရရှိနိုင်နေပါတယ်။ဒါကြောင့်မို့သုလဗျူဟသုတ်တံဒေသနာကို နာယူကြည်ညိုတော်မူကြပါကုန်လော။ သကံသကံဒိဋ္ဌိပတိဘသာနာဝိကရနာနာကုသလာဝတံတိယောဧဝံဇာနာတိသဝေတိဓမ္မဣဒံပရိကောသမကေဝလိတောဧဝံမိဝိကရာဝိဝါဒိယနိဘာလောပရောအကုသလောတိသာဟုသေသောနုဝါရော ကတမောဣမေတံတဗ္ဗေဝါဟိမေကုသလာဝရဏံ ပရတစေဓမ္မမနာနုဇာနံဘာလောမကော ဟောတိနိဟိနပညာသဗ္ဗေဝါဘာလာသူနိနာပညာတဘာဝိမေဒိဋ္ဌိပရိပဒါနာတန်ဒိဋ္ဌိယာဇေဝနာဝိဝါဒာတာတန်သုဒ္ဓပညာကုသလာမုတိမာ နတေဇံနတေတံကောစီပရိဟိနပညောဒိဋ္ဌိဟိဒေတမိတထာသမတ္တံ နဝါဟာမေတံတတိယန္တိပြုမိယမဟုဘာလာမိတုအညမညံသကံသကံဒိဋ္ဌိမကံသူသစ္ဆံတသမာဟိဘာလောတိပရံတဟန္တိယမဟုသစ္ဆံတတိယန္တိဧကေသမဟုအညေတုဇာမှုသာတိ ဧဝံပိဝိကရှာဝိဝါဒယံတိကတမနာဧကံတမနာဝရံတိဧကံဟိသစ္ဆာနဒုတိယမတ္တိယတမိန်ပဇာနောဝိဝရေပဇာနံနာနာတေသစ္ဆာနိတယံထုနန္တိတတမနာဧကံတမနာဝရံတိကတမနုသစ္ဆာနိဝရံတိနာနာပဝါတိယာတေကုသလာဝရဏံ သစ္စာနိတုတာနိဘဝနိနာနာဥရာဟုတေတကမနုတရန္တိနာဟေဝသစ္စာနိဘဝနိနာနာအညတရာတေညာယနိဇာနိလောကေတကင်္ဇာဒိဋ္ဌိတုပကပြိတဝါသစ္စာမုသာတိတွာယဓမ္မမဟုဒိဋ္ဌေတုတေသီလဝတေမုတေဝဧတေသာနေတယဝိမာနတတ္တိ ဝိနေစယေထတဝါပဟတမနောဘလောပရောအာကုတလောတိဇာဟံယေနေဝါဘလောတိပရံတဟာတိတေနာတုမာကံကုတလောတိဇာဟံတယမတနာသောကုတလဝရဏောအညံဝိမာနေတိတတေဝဘာဝံအတိတာရဒိဋ္ဌိယဝါသောတမတော်မာနေနာမတော်ပရိဘုံနာမာနီ တေယမေဝသမမနတာဘိသိတောဒိဋ္ဌိသာတထတထသမတံပရတစေဟိဝသတနိနောတုမောတာဟောတိနိဟိနပညာအထစေတယဝေတကုဟောတိတိတော်နာကောစီဘာလောတမနေတုအတ္ထိေညံဣဒောယပိဝရံတိဓမ္မအပါရဒသုတ်တေမကေဝလိတေ ဧဝံမိတိရတာပုထုသောဝရန္တိတန်ဒိဋ္ဌိရာဂေနာဟိဒေပိရတာဣဒေဝသုတ်တေဣတိဝါဒယန္တိနိညေတုဓမ္မေတုဝိသုဒ္ဓိမာဟုဧဝံမိတိရတာပုထုသောနိဝိထာသကာယနေတထဒံလဝရဏာသကာယရေဝါပိဒံလဝရဏောကမ္မထာဘာလောတိပရံတေယ တယဝါသောမေတ္တကမဝဟေယပရံဝရံပါလမတောရိဓမ္မံဝိနိစယေထတဝါတယံပမာယဩဒံသာလောကသမိန်ဝိဝါဒမေတိဟိတဝါနာသဗ္ဗာနိဝိနိစေယာနိနမေတကံကုပ္ပတိဇန္တုလောကေတိသုလဗျူဟသုတ်တံနေတိတံမဟာဗျူဟသုတ်တံ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာဝန္တော၌မောဟစရိုက်အားကြီးကြကုန်သောနတ်မြမာအပေါင်းတို့အားမဟာဗျူဟသုတ်တံကိုဆက်လက်ဟောကြားတော်မူပါတယ်။ဤသုတ်တံကိုမြတ်စွာဘုရားဟောကြားပြီးသည့်အစုံ၌မောဟစရိုက်အားကြီးကြကုန်သောနတ်မြမာအပေါင်းတို့သည်ကြွတန်းဝင်ကြပါကုန်တယ်။ဒါကြောင့်မို့ဒီသုတ်တော်ကို အမျက်မပြတ်နာယူကြမယ်ဆိုလို့ရှိရင်ယခုလိုဖြစ်ပေါ်နေတဲ့ ယောဂန္တရကတ်ဆိုးများအနာသောယောဂါသောများဘဲဥပန်များမကမရောက်နိုင်ပဲကျမ်းမာရေးကောင်းမွန်ကြပါတယ်အခုလိုယောဂန္တရကတ်ကြရောက်တယ်ဆိုတာမောဟအာကြီးလို့တဲ့ဒါကြောင့်မို့ဟာဒီလိုမဟာဗျူဟသုတ်တံကိုနာယူကြီးညိုကြတဲ့ပုဂ္ဂိုလ်များယောဂန္တရကတ်ဘေးအမျိုးမျိုးမှကင်းဝေးလွတ်မြောက်နိုင်ပါတယ်ဒါကြောင့်အသင်သူတော်ကောင်းတို့ မဟာဗျူဟသုတ်တံဒေသနာတော်ကိုနာယူကြည်ညိုကြပါကုန်လောင်ယေကေစီမေဒိဋ္ဌိပဋိပဒါနာဣဒမေဝသစ္ဆန္တိဝိဝါဒယန္တိသဗ္ဗေဝတေနိန္ဒမနွာယနာယန္တိအထာအထောပတံတံပိလဗန္တိတထာအဘဟိဧတနာအလံသမာယဒုဝေဝိဝါဒတဖလာနိဗျူမိ ဧတံပိဒိဋ္ဌဝါနာဝိဝါဒယေထခေမဘိပတံအာဝိဝါဒဗုမိန်ယာဂာစီမာ သမုဒိယောပုထုဒနာသဘေဝဧတနာဥပေတိဝိဒာအနုဘာယောသောဥပယံကိမေယဒိဋ္ဌေတုတေခန္ဒီမဂုဗ္ဗမာနော သီလောက်ဓမ္မာတင်ညာမေနာဟုသုတ်တိန်ဝတံသမာဓာယဥပါတိတတေဣဒေဝါသိခေမာထသသုတ်တိန်ဘဝပဏိဒာကုတလာဝဒနာသစေစုတော်သီလဝတ္တောဟောတိပဝေတတိကမ္မဝိရာတယိတဝံပဇပတိပထယေပထယေတိသသုတ်တိန်တတ္တဝဟိနောပဝတံကရမံ သီလဗတံဝါပိပါယာတပံကာမင်္စာတာဝေဇနာဝေဇမေတံသောတေအသောတေတိအပတယာနောဝိရာတောစရေတံတိမနုဂဟာယဓမ္မပါနိတယာစီကောစီတံဝါထဝါပိဒိဋ္ဌံဝါတုတံမုတံဝါဩဒံတရာသောတေမနုထုဏံတိအဝိဒဒနာတေဘဝဘဝေတု ဗတ္ထယာမနန္တဟိသပိတာနိပဝေတိတံဝါပိပကပိတေတုသုတုပပါတောဣဒာယတာနတ္ထိတကေနာဝေရယကုဟေဝဇပေယမဟုဓမ္မံပရမန္တိဧကေတမေဝဟိနန္တိပနာဟုအင်ညေသေဇောနုဝါဒောကတမောဣမေတံတဗေဝါဟိမေကုတလာဝရဏံ

သတ္ဓမာပူဇာပိနေတံတထေဝယထာပတံတန္တိတကာယနာနိသဗ္ဗေဝဝါဒတတိဓာဘဝေယုံသောတိဟိနေတံပစ္စဒနေမေဝံနာဗျမနတပရနေယမတ္တိဓမ္မေသူနှိစ္စယေသမုဂ္ဂဟိတံတတမဝိဝါဒာနိဥပါတိဝတောနာဟိတိဋ္ဌတောပတ္တိဓမ္မမဉ္ဇံ လာနာမိပတ္တာမိတထေဝဧတံဒိဋ္ဌိယဧကေပိစ္ဆဒန္တိသုတ်တေအထကိစေကိစီတုမသဒေနာအတိဒိဋ္ဌဝအညေနဝဒန္တိသုတ်တေဘဒ္ဒန္နရောတဂတိနာမရူပံဒိဋ္ဌဝနဝညတတိတာနိမေဝါကာမံဘဟုံပတတုအပကံဝါနာယိဒေနာသုတ်တေကုသလဝဒန္တိ နိဝေဒဝါရီနာဟိတောပိနာယောပကပိတံဒိဋ္ဌိပုရကနာနောယံနေတိနောတထသုတံဝရဏောသုတ်တေဝရောတထတထသာသောနာဗျမနော ကပ္ပမုပေတိသင်္ခာနာဒိဋ္ဌိသာရီနာပိညာနာဗန္တုညတဝါသသော သမှုတိယောပုထုဇနာဥပဂတိဩကဩကဟနန္တိမင်းကြီး ganda oge wiwara nawega menye. na widdgnanimunidlg adnadanaand d uggooghnan mnye oahdna agụa nazndgụ naobnwa dawamoddgdhido နလိမ္ပတိလောကေအနာထဂရဟိသာသဗ္ဗဓမ္မေတိသာသဗ္ဗဓမ္မေတုဝိတေနိဘူတောယံဂိဉ္စီဒိဋ္ဌံဝါသုဒ္ဓံမုဒံဝါသဗ္ဗနာပါရောမုနိဝိပ္ပမုတ်တော်နာဂပိယောနုပရာတောနာပတိယောတိမဟာဗျူဟဇူလသုတ်တံနေဋ္ဌိတံ တူတကသုတ်တံမဟာဟုံတော်မှာသရာစရိုင်အာကြီးကြကုန်သောနတ်မြမာအပေါင်းတို့ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်တူတကသုတ်တံဒေသနာတို့ကိုဟောကြားတော်မူပါတယ်။ဤသုတ်တော်ကိုနာယူပြီးတဲ့အဆုံး၌သရာစရိုင်အာကြီးကြကုန်သောနတ်မြမာအပေါင်းတို့သည် ကြွတန်းဝင်ကြပါတယ်။ထို့ပြင်ဤသုတ်တော်ကို အမျက်မပြရွတ်ဆိုကြမယ်နာယူကြမယ်ဆိုရင် မိမိတို့မှာကောင်းမြတ်တဲ့အကျိုးတွေရရှိစေနိုင်ပါတယ်။ဒါကြောင့်မို့တုဝတ္တကသုတ်တံဒေသနာတော်ကိုအသင်သူတော်ကောင်းတို့နာယူကြည်ညိုတော်မူကြပါကုန်လောင်။ဗုဇာမိတံအာဒိသဗန္ဓုဝိဝေကံတန္တိပတိဇမဟေတိကထံဒိဋ္ဌဝနိဗ္ဗာတိဘိက္ခုအနုပါတိယာနောလောကသမိန်ဂိဉ္စီ မူလံပပင်းစာသင်္ခါယာဣတိဘဂဝမန္တာအတ္တမိတိတဗ္ဗမှုပရုံတေယာဂာစီတနာဣဇဒံဒါတံဝိနိယတရာတတော်တိတ်ခေယံကိစီဓမ္မာမဝိဇိညာဣဇဒံအထဝါဘိဗဟိတာနာတေနာဓမ္မံကုတ်ဘေထနာယိတာနိဗ္ဗုတိတတံဝုဒ္ဓံဒေယောနာတေနာမိညေယနိစေယောထဝါပိဒုရိခော ဗုဒ္ဓနေကရူပေဟိနတုမာကံဝိကပိဒံဒိဋ္ဌေဝိကပယံဒိဋ္ဌေဣဇဒမေဝုပသမေနာအညာတောဘိက္ခုတန္တိမေတေယဣဇဒံဥပါတံတတနတ္တိအာတာကုတော်နိရထာဝံမေဇေယထာသမုဒ္ဒတာဥမိနောဇာယတိထိတော်ဟောတိ ဧဝံထိတောနေသတဩတရံဘိက္ခုနဂရိယာကုဟိံစီအဂိတယေဝိဝတ္တာသက္ခုတက္ခိဓမ္မံပရိဒေယဝိနယံပฏิပရံဝဒေဟိဗဒ္ဒံတေပါတိမောက္ခံထဝါပိအထဝါပိတမာတိံသက္ခုယေနေဝါလောလတဂာမဂရာယအာဝရေသောတံ ရတေသာနာနုကိစေယနသမမာယေထကိဉ္စီလောကသမိန်ဘာတေနယတာဖုဋ္ဌတာပရိဒေဝံဘိက္ခုနဂရိယာကုဟိံစီဘဝင်ဇာနာပိဇပေယဘေဒဝေသုဇနတံဘဝေနတံဘဝေဒေယအာနနာမထောပါဏာနံခာရဏိယာနိအထောပိဝဝဒာနံ လဒ္ဒနာတန္တိဒိင်္ဂရိယာနာသပရိဒါသေဒါနိအလဘမနောဇာယေနပါရာလောလတဝိရမေဂုဂုသနပမိစေယအထာတနေတုတယနေတုအဘာတတေတုဘိက္ခုဝိဟရေယနိန္ဒနာဘဟုလိကရေယဇာဂရိယံပစေယအာတာပိတန္တိမာယံဟတံခိတံမေထုနာဝိပတဟေတဝိဘူတံ အာထံပနံသူပိနံလက္ခဏံနောဝိတေအထောပိနက္ခတံဝိရိုရေသာကပကရဏံတိကိစ္စမမကောနတေဝေယနေနာယာနဘဝေရေယနာအုံနမယပတံတိတောဘိက္ခု လောဘံသာမစ္စရိယေနာကောတံဘေတုနိယဇာပနုရိယကယဝိကယေနာဒိဋ္ဌေယဥပါဝါဒံဘိက္ခုနာဂရိယာကုဟိဉ္စီ ကာမေဇာနာဘိသစ္စေယလာဘကမြာဇနန္နလဘေယနလဘယေယနာဇာဂိတိကာတိယဘိက္ခုနာဇာဝါစံပယုတ်တံဘသဝါစံပယုတ်တံဘာတေယဘာဂဗိယံနာတိခေယကထံဝိဂာဟိကနာကထယေယမောတာဝေဇေနာနိယေထတံပဇာနောတထာနိနဂရိယံ အထာဇီဝိတေနပညာယသီလပရိညာသီလပတေနနေညာမတ္တိမင်းကြီးသောတဝါရုစိတောဘဟုံဝါစံတမနာနံဝါပုထုဇနာနံဘရုဒေနာနေပတိဝိဇာနာဟိတံတောပရိဒေနိကရွန်တိဧတင်္စာဓမ္မမိညာယဝိစီနံဘိက္ခုတရာတတောတိတ်ခေ တန္တတိနိုင်ဘူးတိညတဝါသာသနေဂေါဓမသနာဗမိစေယအဘိဘိအဘိဘူဟိသော အနဘိဘူတော်တကိဓမ္မမဏိတိဟမတ္တတိတတမဟိတတဘဂဝတောသာသနေအပမတောတရာနမသမနုဒိခေတိတောတကသုတ်တံနေတိတံ သင်္ဃဝါလူတသုမကပွင့်တော်မူကြကုန်သောအစုသူသောဘုရားရှင်ကိုယ်တော်မြတ်ပေါင်းတော်၏ကြည်မြလာစွာသောမေခင်္ဃဝါလူသဲစုမကမွင်တော်မူကြကုန်သောအစုသောဖျားရှင်ကိုရောမြာပေါင်းတော်၏ကြည်မြလာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်း မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသူသူများထွတ်ထွေ၍တည်တော်မူသော မလေရန်ဖောလေတံနိဗ္ဗာန်ပတိယစေရန်တော်တရားတော်မြတ်ပေါင်းတို့၏ဂုဏ်တော်ကျေးဇူးတော်တို့ကြောင့်၎င်းယခုရော့စွာကပြည်တော်မဟာသမယသုတ်ဒေသနာတော်မြတ်ကြီးတို့၏ကြည်မြလာစွာသောတကောဒေသော အာနုဘော်တို့ကြောင့်၎င်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးစုစုတို့၏တပည့်တော်ဝါကဖြစ်တော်မူကြကုန်သော အရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့ဤကြီးမြတ်စွာသောမေတ္တာတော်သစ္စာတော်တကောဒေဇောအာနုဘောတို့ကြောင့်၎င်းမိမိလိုလိုသစ္စာလေးပါးတရားကိုထိုးထွေသိတော်မူကြကုန်သောပိစေကဗုဒ္ဓရှင်ကောင်းရှင်မြတ်အပေါင်းတို့ဤကြည်မြလာစွာသောမေတ္တာတော်သစ္စာတော်တကောဒေဇောအာနုဘောတို့ကြောင့်၎င်း မိခင်ဖခင်ဆရာသခင်ကျဲသူရှင်အပေါင်းတော်နှင့်ဣမဟာသမယသုတ်တံဒေသနာတော်ကိုလာရောက်၍နာယူကြည်ညိုကြကုန်သောနတ်မြတ်နာကောင်းနတ်မြမာအပေါင်းနှင့် အာလုံသောနတ်တေဝတာအပေါင်းအာလုံသောသူတော်ကောင်းပေါင်းတို့၏ကြည်မြလာစွာသောမေတ္တာတော်သစ္စာတော်တကောဒေဇောအာနုဘောအာလုံတို့ကြောင့်၎င်း ယံကိစီဝိဒံဣဒဝါဟုဒံဝါတကေတုဝါယံရတနံပဏိတံနာနောတမံအတိတထာဂတေနာဣဒံပိဗုဒ္ဓေရတနံပဏိတံဣတေနာသစ္စေနသူဟတိဟောတုဤလူပြည်လောက၌၎င်းနတ်ပြည်တို့၌၎င်းနဂါပြည်ကလုံးပြည်တို့၌၎င်းစัจ java လာနန္ဒအနန္တလောကရာကြီးတစ်ခုလုံးတွင်၌ ဖရာယရနာထက်သာလွန်မြင့်မြတ်သောယရနာသည်မရှိဖရာယရနာသည်သာလီဤစัจ java လာအနန္တလောကရကြီးတခုလုံးအတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ယရဏတုပရိတရားဒေသနာတော်ဟောကြားသည်၌မိမိကိုယ်တော်တိုင်ဤသစ္စာကိုပြုခဲ့ပါ၏ ထိုမှန်ကန်သော သစ္စာစကားတော်တွေတကိုဒေဇော အာနုဘောတို့ကြောင့်၎င်းတန္တိပခာအပတနာတန္တိပါရာအဝိဇနာမာတာပိတာဇနိခန္ဓာဇာတဝေရာပရိကမသာသစ္စေကတေမယံမဟာပိသလီတောတိကီဝိဇေတိသောလတာကရိတာနိဥရကံပတဝယထာတိကီ သစ္စေနမေတ္တမောနာတိဧတာမေတ္တစ္ဆပါရမီဖျားလောင်ငုံမင်းဖြစ်စဉ်၌တော်မိရေလောင်ကျွမ်းနေစဉ်အခါမှာဖျားလောင်ငုံမင်းသည်ငါမှာအတောင်မှန်ရှိပါတော်လည်းပဲအတောင်မှန်တို့သည်မပြနိုင်ငါမှာခြေထောက်ရှိပါတော်လည်းပဲခြေထောက်တို့သည်မပြေနိုင်ငါမှာမေဖေရှိပါတော်လည်းပဲအမေဖေတို့သည်မိဘကိုကြောက်ရွံ့ထွက်ပြေကုန်ကြပြီ ထိုမှန်ကန်သောသစ္စာစကားတော်တို့၏တကိုယ်ဒေဇောအာနုဘော်တို့ကြောင့်ဟောဒီတော်မီသည်ငြိမ့်ပါစေတရိဟုဖျားလောင်းသစ္စာဆိုခဲ့လေပြီထိုမှန်ကန်သောသစ္စာစကားတော်တို့၏တကိုယ်ဒေဇောအာနုဘော်တို့ကြောင့်တော်မီသည်ငြိမ့်ခဲ့လေပြီထိုမှန်ကန်သောသစ္စာစကားတော်တို့၏တကိုယ်ဒေဇောအာနုဘော်တို့ကြောင့်၎င်းယတောဟံပဂိနိအရိယယာဇာတိယာဇာတော နာဘိဇာနာမိသင်စိတ်စပါဏံဇီဝိတာဝရောဘေယဒေနာသစ္စေနာတုတိတေဟောတုတုတိကပတာအရင်ကိုလီမာလာ မထေမြတ်သည်မိမဘွားနိုင်သောအမျိုးသမီးကို တွေ့တဲ့အခါ၌ချက်နမငါသည်ယဟန်ပြူပြည့်သည့်အချိန်မှစ၍သူတော်ဘာသက်ကိုသေသေးလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါ ထိုမှန်ကန်သောသစ္စာစကားတော်တွေတကုတ်ဒေဇောအာနုဘော်တို့ကြောင့်အသင်္နမတိချမ်းသာပါစေတတိဟုသစ္စာပြုခဲ့ပါပြီထိုမှန်ကန်သောသစ္စာစကားတော်တွေတကုတ်ဒေဇောအာနုဘော်တို့ကြောင့်အမျိုးသမီးသည်ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်သောသစ္စာစကားတော်တွေတကုတ်ဒေဇောအာနုဘော်တို့ကြောင့်၎င်းထိုဖျားတရားသံဃာယရဏမြတ်သုံးပါးနှင့်မိဘဆရာသမား အနန္တောအနန္တငါးပါးနှင့်တကွာအလုံးသောဤသစ္စာတရားတော်တို့ဤတကောဒေသောအာနုဘော်တို့ကြောင့်ဤမဟာသမယသုတ်တံဒေသနာတော်ကိုနာယူကြည်ညို၍နေကြကုန်သောအလုံးသော အမျိုးကောင်းသားမျိုးကောင်းသမီးနှင့်အလုံးသောမိသားစုအပေါင်းသူတော်ကောင်းတို့ဤကိုတွင်ကိုပအိမ်တွင်အိမ်ပအလုတ်တွင် အလုတ်ပယုံတွင်ယုံပခြံတွင်ခြံပနထာနာတို့၌ ကြာရောက်ပြီးကြာရောက်ဆဲကြာရောက်လက်တံဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအမျိုးမျိုးတို့သည်၎င်းမကောင်းသောအတိတ်သောနမိတ်သောဂျောသောအိမ်မသောမကောင်းသောအတိုက်မှန်သမျှအခိုက်မှန်သမျှအနှောင့်ယှက်မှန်သမျှတို့သည်ဤဖရာတရားတန်ခါယတနာမြတ်သုံးပါးတို့ဤကြည်မြလာစွာသောတကောဒေသော အာနုဘောတို့ကြောင့် ကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ပါစေတည်းမကောင်းသောဘေးမှန်သမျှရံမှန်သမျှအန္တရာယ်မှန်သမျှတို့သည်ပိန့်ကြပဲတွင်ရေမတင်တကဲ့သို့၎င်းပိန့်ကြပဲဖြာရေမနာတကဲ့သို့၎င်းကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ပါစေတည်း ကောင်းမြတ်သောကြံစီမှန်သမျှကောင်းမြတ်သောလောက်ကိုက်မှန်သမျှတို့သည်တောင်တာတိုင်းကြံစီတိုင်းမဆိုင်မတွပြည့်စုံနိုင်ကြပါစေကုန်သတည်းမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးဟာမိမိတို့တသွမ်းသမျှထောက်ပံ့လူရန်ရသောဒါနအကုသိုလ်သောတရားသောတိလအကုသိုလ်ကြောသာမယုံပွားများအားထုတ်အပ်သောဘာဝနာအကုသိုလ်တို့ဤတကုတ်တေဇောအာနုဘောတို့ကြောင့် လောကောတ္တရာမောင်များဖြစ်သော ဝိဇ္ဇာမောင်ခွင်ရွယ်သစ္စာလေးပါအမြတ်တရားကိုထောထွင်၍သိနိုင်ကြပါစေ။ဒါနသီလသမထဝိပဿနာတရားတို့ကိုတဆင်းတဲ့တသိင်ကျင့်တဲ့ရင့်အောင်တဆင်းတဲ့တဆင်းမြင့်တဲ့မြင့်အောင်ကျင့်ကြံကြောကုန်ပွားများထုတ်နိုင်ကြပါစေ။လောကုတ္တရာဉာဏ်လင်းကိုအမြန်ဆုံးရရှိနိုင်ကြပါစေ။ လောကီအမောင်များဖြစ်သောနေဆင်းရဲခြင်းအစာဆင်းရဲခြင်းယာတုဌာနန္တရာစီသိဥစ္စာလျော်ပါခြင်းအကျွေးရန်သင်ပင်ပျက်စီးခြင်းမလိုမုန်းထားသူရှိခြင်းမကောင်းတဲ့ရင်ကြော်သောခြင်းအနာဇောယောဂါဇောမျိုးမျိုးတို့ကပ်ရောက်ခြင်းအစာရှိတဲ့ဘေးဥပယန္တရေအသွဲသွဲတို့သည် ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်ပြီလျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာအပေါင်းသူတော်ကောင်းကြီးများ ကိုယ်တိုင်ကိုကြာထိုးထွင်း၍သိအပ်သောအိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာဆိုရရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့မိဇရဘာတို့ဤကင်းရာချုပ်ရာငြိမ်းရာသိရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်း သာဓုသာဓုသာဓု